ဝိပဿနာဆိုတာဘာလဲလို့ဝိပဿနာဆိုတာဝိနဲ့ပဿနာနှစ်ပုဒ်ဝိဒေဟိအာကာရေဟိပတ္တိတိဝိပဿနာဝိဝိဒေဟိအမျိုးမျိုးကုန်သောအာကာရေဟိဆင်းရဲတော့ဖြင့်ပတ္တိရှုမြင်တတ်၏ဣတိထို့ကြောင့်ဝိပဿနာဝိပဿနာမည် အမျိုးမျိုးသောအချင်းရာတို့ဖြင့်ရှုမြင်တတ်တာပါရှုမြင်တတ်တဲ့ဉာဏ်ဝိပဿနာအမျိုးမျိုးရာဘာလို့ဆိုအိဋ္ဆအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာအချင်းအချင်းသုံးခုပါပဲဇေအားဖြင့်တော့7ပါးလည်းရှိတယ်အဲ9ပါးလည်းရှိတယ်7ပါးလည်းရှိတယ်40လည်းရှိတယ်အားကြောင့်ဝိ

မမြဲတော့ချင်းရပဲလိစ္ဆာဆိုတော့မြဲတယ်အိစ္ဆာဆိုတော့မမြဲတာအဆိုတာလေးရတော့မအစက်ပမာစကားနဲ့အိစ္ဆာမြဲပြီးအိစ္ဆာမမြဲမမြဲတော့ချင်းအဖြစ်ရှုမြင်တဲ့အသိဉာဏ်အိစ္ဆာနုပါဒနာမမြဲတော့ချင်းအဖြစ်ရှုမြင်တယ်ဆိုတာမမြဲဘူးလို့ ရှုမြင်တာသိတာပါပဲမမြဲဘူးလို့မသိရစဉ်းစားဆင်ခြင်ပြီးတော့သိတာလဲအထိုက်လျောက်တော့ကျေးဇူးရှိပါတယ်ဒါမှလည်းကိုယ်ပိုင်ညာမဟုတ်ဘူးဒါကတော့မန်းဆပြီးတော့ဤပဲယူရနာတရားတွေကြီးတယ်ပဲဖြစ်ဖြစ်နေတာကြီးတယ်ပဲအိဋ္ဌမမြဲတဲ့သဘောတရားတွေကြီးတယ်ပဲလို့ဒီလိုဆင်ញင်တာလည်းပဲကုသိုလ်တော့ဖြစ်ပါတယ်ဒါပေမဲ့ကိုယ်ပိုင်ညာတော့ဖြစ်ပြီးကိုယ်ပိုင်ညာကတော့ ဖြစ်ခယုံနာနဲ့ရှုမှယင်ဇေခဏမှာဖြစ်ခယုံနာရှုဈာဇေခဏနာဇေခဏသာတိဇေခဏဒွိတိဇေခဏစေကုစနာဈာစီဇေခဏအဲဒီဒုက္ခိတနဲ့သူဖြစ်ပေါ်လာတဲ့တရားကိုရှုလိုက်တော့ဖြစ်ပြီးတော့ပေါ်လာတွေ့ရဟုတ်တော်ဝအဘဝသာတော့အိဋ္ဌိနိစ္စလက္ခဏာဟုတ်တော်ဝဖြစ်ပေါ်ပြီး၍ ဘုဒ္ဓဟာဆိုတာဖြစ်ပြီး၍ရှိပြီး၍သောသောကမရှိသေးပဲနဲ့အခုမှရှိလာတဲ့ကောင်းငယ်မှာတရားစစ်လက်သလိုတရားစစ်တရားစည်းလက်သလိုတရားစည်းကြောင်လေးအစမရှိသေးဘူးယုံနဲ့ဆိုပေါ်လာအကြောင်းအကြောင်းဆုံပြီးတဲ့ခါမှာယုံနဲ့ပေါ်လာပေါ်လာပြီးတော့လည်းမတည်ဘူးချက်ချင်းပြောက်သွားတာဟုတ်တော်ဟာစီဟုတ်တော်ဟာစီပြီး၍ဖြစ်ပေါ်ပြီး၍အဘာဝကာရောအဘာဝဆိုမရှိခြင်း လောက်ွယ်သွားခြင်းအာကာရအချင်းအဘဝကာရောမရှိခြင်းပျောက်ကိုပျောက်ွယ်သွားခြင်းဟူသောအချင်းရာသည်မရှိသောအချင်းရာပျောက်ွယ်သွားသောအချင်းရာသည်နေစာလက္ခဏာနေစာလက္ခဏာမြည်ပြီးအနေစာမမြဲဘူးလို့ဆိုရတဲ့တရားတွေရဲ့အထိမ့်မှပဲအဲဒီဖြစ်ပေါ်ပြီးပျောက်သွားတာလေးကိုတွေ့ရသဖြင့် အဲဒီဖြစ်ပေါ်ပြီးပြောသွားတဲ့တရားမမြဲဘူးလို့ဉာဏ်ဖြင့်သိမြင်ရတယ်မှတ်သားရတယ်ဒါကြောင့်ဖြစ်ပေါ်ပြီးပျောက်သွားခြင်းလေဖြစ်ပြီးပျောက်ဖြစ်ပြီးပျောက်အစနဲ့အဆုံးဖြစ်ပြီးပျောက်သွားခြင်းသဘောကအနိစ္စလက္ခဏာပဲအဲဒီထဲမှာလည်းအဘာဝကာလကလိုရင်းမှာပျောက်သွားတာကလိုရင်းဖြစ်တာကတော့လည်းရင်းမို့အဲဖြစ်ပြီးပျောက်မှုမို့ ကျောင်းသားကြီးတဲ့သက်သက်ပဲဖြစ်ပြီးအဲ့ဒါတွေ့နေလို့ရှိရင်ဒိသလက္ခဏာတွေ့တာတဲ့ဝိပဿနာရှုလို့သမာဓိညာတော့အားကောင်းလာတဲ့ခါကျတော့ဖြစ်ပြီးကြောက်ဆိုတာတွေ့ရတယ်။တရားမှဒီနာမရှိဘူး။ကောင်းတယ်မှလိုက်လဲကောင်းတာလဲဖြစ်ပြီးကြောက်ဆိုတာပြင်တယ်မှလဲပြင်တယ်လဲဖြစ်ပြီးကြောက်ဆိုတာလဲ။စိတ်ကူးရမှစိတ်ကူးရစဉ်းစားတာတွေညာအနာကြောက်ကြောက်မြန်တာပဲ။ဟိုထဲကညောင်းတာဝေဒနာချင်းခက်ခဲတာဝေဒနာတွေလည်းမှယုံနေမပြောက်တော့တော့ကြတော့ကြောက်ဆိုတာပဲ။ အာယုံနမိတ်တွေထင်လာတာတွေမှအဲတော်တော်ကြာတော့ပြုတ်သွားတာပဲအဲဒီပြုတ်ပြုတ်တော့သွားတွေ့ရတော့မမြဲဘူးမမြဲတဲ့တရားတွေပဲလို့သဘောကျတယ်မိစ္ဆာနုပဒနာညာမမြဲဘူးရှိနေတယ်ညာမိမိရှုမှတ်နေတဲ့တရားမမြဲဘူးလို့သဘောကျတော့ဒီပြင်ဟာတွေလည်းဒီလိုပဲတို့ရှိကမရှုလို့ပဲရှိကလည်းပဲဒီလို မြင်နေတာတွေကြားနေတာတွေတွေ့နေတာတွေသိနေတာတွေကမမြဲနေတာပဲမရှိရင်ကတော့ကိုကြောက်တဲ့အမြဲတည်နေတယ်လို့ထင်တာပေါ့အဲ့ဒါတွေကဖြစ်ပြီးပြုတ်မမြဲတဲ့တရားကြီးတွေပဲလို့သဘောကျ။နောင်လည်းပဲဒီလိုပဲဖြစ်ပြီးပြီးတော့မမြင်တဲ့တရားတွေကြီးတွေပဲမိမိတဏ္ဍာကလည်းပဲသူများတဏ္ဍာကလည်းဖြစ်ဖြစ်ပြီးမမြဲတဲ့တရားကြီးတွေပဲဒီလောကလုံးဘယ်ဟာမှ မပြတ်ဖဲနဲ့တည်နေတာမရှိဘူးဖြစ်ပြီးပြောက်သားတယ်မမြဲတာကြီးတယ်ပဲတဲ့ဒီလိုသုံးသပ်ဆင်နေတဲ့သမန္တနာညာနေဇာနုပါဒနာဖြစ်ဘူးဝိရိယပြညာကြတော့လည်းဖြစ်ဖြစ်နေနေသိပြီးတော့အနေစာမမြဲဘူးဆိုတာသိတယ်ဘင်္ဂညာကြတော့အပြစ်ကြီးတယ်ပြီးတော့အပြစ်ပြသောတာကြီးတယ်ဘယ်ဟာဆိုမှားလိုက်ရင်မရှိတော့ဘူးမရှိတော့မှနောက်မှမှားရတယ်လို့ထင်ရတယ် ရှိကဖြစ်သွားတဲ့တရားလေးကပျောက်သွားပြီပျောက်သွားမှတရားသိပျောက်သွားမှတရားသိဥမာစိတ်ကူးတယ်ဆိုစိတ်ကူးတယ်ဆိုတော့မရှိမရှိမှတရားသိတယ်အဲဟုတ်လဲဟုတ်တယ်ဆိုမရှိမှသိတာပဲရှိကပျောက်သွားမှပျောက်နေတော့ဆဲဆဲတော့ရှိလို့ရှိဘူးပျောက်သွားမှပဲသိတာပါပဲအဲဖြစ်ပြီးပျောက်သွားမှဖြစ်ပြီးပျောက်သွားမှချက်ချင်းအနည်းကသိတာဖြစ်နေတော့ပျောက်နေတော့သိတယ်လို့ထင်ရတယ်။မန်စင်တွေကတော့ဖြစ်ပြီးပျောက်သွားမှသိတာပါပဲ။ သင်္ကညာကြတာပျောက်ကုန်သွားကြီးတဲ့အပြောင်းမြန်နေတာလေးမလို့မသိဘူးနာပြောင်းမြန်တယ်လို့ပြောလို့ထင်ရတယ်အဲ့ဒါဖြစ်ပြီးတော့သာဖြစ်ဖြစ်ပျောက်ကုန်သွားလည်းဖြစ်ဖြစ်တွေ့ရလို့မမြဲဘူးမမြဲဘူးလို့ဒီနာဒိသနုပါဒနာညာနဲ့အရေးကြီးတာပဲအဲ့ဒီညာဖြစ်ဖို့ရယောဂီအသစ်တွေလည်းအဲ့ဒီညာရောက်ဖို့အရေးကြီးတာယောဂီအဟောင်းတွေလည်းပဲ အဲဒီညာမှတ်ကောင်းနေတယ်ဆိုရင်ဒီလိုပဲသိနေရမှာဖြစ်ပြီးပြောဖြစ်ပြီးပြောဖြစ်ပြီးပြောမမြဲဘူးမမြဲဘူးမမြဲဘူးဒီလိုသိနေရအဲဒီမမြဲဘူးမမြဲဘူးလို့သိနေလို့ရှိရင်အိဇာနုပါဒနာညာပဲအိဇာချင်းအားဖြင့်ရှုတယ်ဝိပဿနာဝိပဿနာအစစ်ပဲပြောအဲဒီလိုအိဇာမမြဲဘူးမမြဲဘူးလို့ရှင်ရှင်သိနေတဲ့ဖြင့်မြဲတယ်ထင်ပြီးတော့ဖြစ်မဲ့လောဘဒေါသမောဟ ကိလေသာတွေမဖြစ်ရဘူးမမြဲဘူးလို့အမှန်တိုင်းပြီးတော့မြဲတယ်ထင်ပြီးတော့အဲ့ဒီကိလေသာတွေမဖြစ်ရဘူးဝိပဿနာမရှိနိုင်တဲ့ပုဂ္ဂိုလ်ရှုဝင်ရှင်ရတဲ့ဒီလိုဖြစ်ပြကိုမသိသေးဘူးအနိစ္စမမြဲဘူးဆိုတာဘဝဉာဏ်ဖြင့်မသိသေးဘူးဆိုရင်အဲ့ဒီမရှိနိုင်တဲ့တရားတွေနဲ့စပြီးတော့မြဲတယ်လို့ထင်နေတာပဲမြင်တာကြားတာနားတာစသည်တဲ့တွေ့ထိတာကိုယ်တာဆုံးတာထိုင်တာတရသောတာလာတာအဲ့ဒါတွေ အကုန်လုံးတယောက်တည်းအနေနဲ့အများအားဒီနေအနေနဲ့ထင်ရတယ်အခုမှအသေးသေးဖြစ်ပြီးတော့ပြောက်သွားတယ်လို့သူမသိရဘူးအဲငါတယောက်တည်းအနေနဲ့ထင်တော့အဲ့ဒါနဲ့စပြီးတော့လောဘလည်းဖြစ်တယ်ကုသနာကမြေမှုကြောင့်မှုကြောင့်ပြုပြီးတော့လောဘဖြစ်တယ်ကောင်းတဲ့ခဏလေးတွေသဘောကျတယ်သူများတဏှာဟာတွေလည်းမြင်ရကြအတွေ့ရပြီးရတာတွေအဲ့ဒါတွေကောင်းတယ်လို့ထင်တယ်အဲဒီသက်သာတဲ့လောဘဖြစ်တယ် သူများမှရနေကိုယ်မှမရသေးဘူးဆိုရကျင်တယ်ညှော်တယ်တောင်းတာတဲ့လောဘဖြစ်တယ်မကြိုက်တဲ့အာယုဆိုးတဲ့အာယုနဲ့တွေ့တဲ့အခါကျတော့ဒေါသဖြစ်တယ်မောဟကတော့မမြဲဘူးမမြဲတဲ့ဥစ္စာတွေကိုမြဲတယ်ထင်နေတာဒီပင်လည်းမောဟပါပဲမကောင်းတဲ့ဟာတွေကောင်းတယ်ထင်နေတာဒီပင်မောဟပဲမောဟကတော့ခါခါနေပါပါတယ်လောဘဖြစ်တယ်မောဟပါတာ ဒေါသပြင်းနဲ့မောဟပါနေတာငါမို့ဒီလိုသိတာပဲငါမို့ဒီလိုနားလဲတယ်ငါကတတ်တတ်ပြီးတယ်နားလဲတယ်သူများတဲ့မြင့်မြတ်တယ်လှပါတယ်တင့်တယ်စသည်ဖြင့်ပုတ်ပြီးရစီမိုးစီနေစေတော့လေအဲဒီတော့မာမာနာတွေလည်းဖြစ်တာပဲမိစ္ဆာအချင်းရမပြီးတော့မာမာနာတွေဖြစ်တယ် အိဋ္ဌအချင်းရာသိလို့ရှိရင်မတက်စရာပါမှမရှိဘူးကွာခုပြေခုပဲပြက်သွားမယ်လည်းပဲမတက်စရာရှိတော့တယ်မထောင်လို့စရာပါမရှိဘူး၄၀နိဗ္ဗာန်ကအစွဲရေးကြည့်တာအနာဂါနေသနာတိရောက်မာနမကင်းသေးပဲဖြစ်နေတာလေအိဋ္ဌအချင်းတွေကမပြည့်စုံသေးလို့ညာနာကြမှာအကုန်လုံးပြည့်စုံတယ် ။အဲဒါအနိစ္စဒနာပြည့်စုံနေတော့အနိစ္စပညာတွေဖြစ်နေတယ်။ဒါရဲ့အနေအချင်းသင်္ကြန်လေးတွေကရှိနေတော့မာမာနာတွေထောင်လွှားမှုတွေဖြစ်တယ်။ဘုရုဇင်တွေမှာဆိုရင်ဒိဋ္ဌိလည်းဖြစ်တယ်။အာတယောက်တည်းကမြင်နေတာပဲကြားနေတာပဲသိနေတာပဲဆိုပြီးတော့အဲ့ဒါတွေအကုန်လုံးငါပဲသိရှင်နေကောင်းမဲ့ဒီလိုဒိဋ္ဌိဖြစ်ဝိသိကိစ္စယုံမှမှုဆိုတာဘုရုဇင်မှာဆိုဖြစ်တာလေ။မသိတာတွေနဲ့အကြောင်းပြုပြီးတော့ အဲရှိဘဝဒီတော့ငါရှိခဲ့တယ်သလားယခုမှပဲရှိတာကလားနောက်ရှိဦးမှလည်းလားရှိကရှိခဲ့ရင်ဘယ်လိုပဲလုံများဖြစ်ခဲ့ပါလဲ။နောင်လည်းပဲလိုပဲလုံများဖြစ်သွားပါလဲ။အခုရှိနေတဲ့နာကလည်းပဲဘယ်လိုပါလဲ။အဲကောင်းဆယ်ကြီးလိုက်ပဲဒီနေသလား။အလုံးတနေရာမှာအသေးမွှားလေးဖြစ်နေဒီနေသလား။အဲနှလုံးအိမ်ထဲပဲဒီနေသလား။ဘယ်လိုနေတဲ့စသည်ဖြင့်အဲအတ္တနဲ့စပြီးတော့စဉ်းစားမှုယူမှန်းမှုတွေတော့ဖြစ်တယ်။ အဲ့ဒါအနိစ္စလက္ခဏာမှန်တိုင်းမသိလို့ဖြစ်ပြီးပြည့်စုံတာလေးတွေမှန်တိုင်းမသိလို့ဟိုမြင်တိုင်းကြားတိုင်းတော့အ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ယူပြီးနေတာဘယ်ဟာမှဒီနာမရှိဘူးအဲသမထနာညာခဏကဆန်ဖြစ်ပြီးပြည့်စုံဖြစ်ပြီးပြည့်စုံဥရပြညာခိုင်းတာကြတာအမှန်မြန်လာတယ်ဉာဏ်နဲ့ဉာဏ်ဖြစ်ပြဖြစ်ပြဖြစ်ပြနဲ့တော့ရတယ်သင်္ကညာခိုက်တာကြတော့ဖြစ်တာတော့ရှာလို့မရအောင်ပြည့်တယ်ဆိုတာပြောက်တော့ဆိုတာကြီးတယ်မှားမယ်ဆိုတော့မရှိဘူးမှားလိုက်တော့မရှိဘူးပြောင်းနေတာကြီးတွေ့ရတယ် အဲဒီအနိစ္စလက္ခဏာနှစ်မျိုးဖြစ်ပြီးပြောက်သွားသိရတာဖြစ်ပြီးပြောက်သွားတယ်ဆိုရင်အနိစ္စလက္ခဏာတစ်မျိုးဖြစ်တာမတင်ရှားပဲနဲ့ရှင်းလင်းလင်းလင်းပြောက်ပြောက်နေတာကုန်းကုန်းနေတာကြီးတွေတွေ့နေရတယ်အဲအာဘဝကာရမဖြစ်တော့ပြစ်သွားတော့ချင်းရာဆိုတဲ့လက္ခဏာကတည်းကအဲဒီမျိုးကိုရှင်ရင်မှရင်ပြီးပြီးတော့မမြဲတဲ့တရားတွေပဲလို့သဘောကျနေတယ် ဒါအနိစ္စဒုပဒနာပဲယောဂီအသစ်ဆိုလို့ရှိရင်လည်းတရားဒီအနိစ္စဒုပဒနာဖြစ်ဆိုအရေးကြီးဒီအနိစ္စဖြစ်မှဒုက္ခအနာတ္တတွေလည်းသိယောဂီအဟောင်းလို့ဆိုလို့ရှိရင်လည်းအခြေရှိတဲ့အခါသွန်တာတဲ့အခါတွေရှိနေတယ်မှတ်ကောင်းတဲ့အခါအဲ့ဒီတိုင်းပဲသိနေဖြည်းဖြည်းပြောက်တာဘယ်မှဒီမနေဖြည်းဖြည်းပြောက်တာဖြည်းဖြည်းပြောက်တာဒါလေးတွေတွေ့နေအနိစ္စဒုပဒနာညာတွေအများကြီးဖြစ်နေတယ်အဲဒါတိုးတက်ပြီးတော့ကောင်းတဲ့ တရားသူတွေရောက်ရင်တော့ရှင်ဘူကောင်းတာပေါ့လေခဲရင်မရောက်တော့အဲ့ဒီမတိုင်းမတိုင်းဖြစ်ဖြစ်သွားဖြစ်ဖြစ်သွားမမြဲဘူးမမြဲဘူးဆိုတာလည်းသိနေမာရတဲ့အာယုံရောမာတိတဲ့စိတ်ရောဖြစ်ပြီးတော့လည်းမမြဲဘူးဆိုတာလည်းရှင်မှရှင်သိနေလို့ရှင်ဒါလိဇာနုပါဒနာရှင်တာပဲကောင်းတယ်အဲ့ဒါကြည့်အောင်လို့ပဲအထုတ်နေရတယ်အဲ့ဒါရေးကြည့်တာပဲသူကအဲ့အဲ့ဒီတော့ပေါ်တိုင်းပေါ်တိုင်းနေရှုပြီးတော့ဖြစ်ပြီးပြောက်တာလည်းမမြဲဘူး လင်းလင်းမြန်မြန်ပြောက်လို့ကလည်းမမြဲဘူးဆိုတာလေးတွေကိုသိနေတဲ့အိသနုပါဒနာညာအဲဒီညာကိုသာသာသာသာပွားစီသောအာဖြင့်မိလို့လို့ရှိရသောမညာကိုညာဖြင့်နိဗ္ဗာန်ကိုမြင်များစွာဆက်ရောက်ရမြင်မောပြုနိုင်ကြပါစေ။သာဓုသာဓု